ီတို့ဒီနေ့က2022ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေပိုင်း294သဘောတရားရေပိုင်းနေနဲ့တောက်ချကျင်လမ်းမြပဋ္ဌာန်းပိုင်း25ဥပနိတယပစ္စယောတေဘုန်းကြီးခေါင်းစဉ်ပြတော့ဒီနေ့ဥပနိတယပစ္စည်းကိုလေ့လာကြမယ်မဆုတွေလည်းပေးထားပါဘူး ဒီဥပနိတယပစ္စည်းကအင်တန်ကျယ်ဝန်းပါလောက လူတွေသုံးနှုံနေတဲ့အကျိုးကြောင့်တွေဘာကြောင့်ဖြစ်တယ်ဘယ်လူကဘာကြောင့်ဖြစ်တယ်ဘယ်ဘုရားဘာကြောင့်ဖြစ်တယ်စသဖြင့်နော်ပဋ္ဌာန်းပစ္စည်းအနေနဲ့ပြောပါဆိုရင်ဒီဥပနိတ္တပစ္စည်းပဲပြောရမှာတခြားပစ္စည်းတွေကစိတ်စေတသိက်ဆိုတဲ့ နံတရားပေါ့ယုတ်တရားပရမတ္ထတရားတက်တက်ကိုယ်ဟောတာများပါတယ်ဒီဥပနိတယပစ္စည်းရတော့အဲ့ဒီလိုမဟုတ်ဘူးယုတ်တရားနံတရားတွေမကောက်ပညာတရားတွေတော့ဟောတယ်ခြားပစ္စည်းတွေဆိုရင်ယုတ်တရားတစ်ခုဖြစ်ဖို့အတွက်ကြောင်းတရားဘယ်လောက်ဖြစ်ရတယ်မယုတ်ဝိထိအစဉ်တစ်ခုနာဝိထိစဉ်တစ်ခုဝိထိတစ်ခုဖြစ်စဉ်နဲ့ကြည်ပြီးဟောတယ် ဒီဥပနေတရားပစ္စည်းမဟုတ်ဝီဒီပေါင်းများစွာဖြစ်စေပေါင်းများစွာကြည်ပြီးဟောတာအဲဥပနဲ့ဥပနေတရားနဲ့နေတရားအမျိုးတွေနှမျိုးရှိတော့မနော်နောက်ပိုင်းမှာလည်းဘုန်းကြီးဒီမှတ်စုတွေဆုံးပိုင်းမှာလည်းဒီနေ့ပို့တာဆိုတော့မှတော့ဒီဥပနေတရားနဲ့ဥပနေနေတရားပေါ်မှာဥပါလိတက်လိုက်တာပါပဲ။ များသောဘုန်းကြီးတွေလောကမှာလည်းသုံးပါဆရာသမားဥပနိတယရမှာပဲជីវချမ်းသာမယ်မိဘရဲ့ဥပနိတယရမယ်ជីវချမ်းသာလူတယောက်တဦးတယောက်ជីវချမ်းသာဖို့ဆိုဥပနိတယမရှိရင်မဖြစ်ပါဘူးဆရာကောင်သမားကောင်မိဘကောင်မိရမှာအဲ့လိုမိရတာမျိုးဥပနိတယခေါ်ပါတယ် ဟောဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်မျိုးမဆိုဘောနော်ဘုရားတောင်မှ အမိရမှပွင့်ပါလေအမိမရမပွင့်နိုင်ဒီတော့ဥပနိတ္တပစ္စည်းကိုဘုန်းကြီးတို့ထဂရာကျမ်းဂန်များမှာတော့ဘာသုံးထားလဲဘလဝကာရကာရဏအာကြည်သော အကြောင်းတရားပေါ့နော်ဒီမှာဘုန်းကြီးတို့နှုတ်ထုတ်ပြပါတယ်ဘုန်းကြီးတို့လူတွေတတ္တဝါတွေလောက်တဲ့ကုသကအကုသကံတွေအကြောင်းတရား အာကြည်တဲ့အကြောင်းတရားအာနေတဲ့အကြောင်းတရားနှမျိုးရှိလို့ဒီဥပနိတ္တပစ္စည်းကဘာလို့ဆိုလာလဲအာကြည်တာမန်အကြောင်းတရားပြောလို့တာမဟုတ်အာကြည်တဲ့အကြောင်းတရားနော်ဒီတော့မေးစရာရှိတာကဟိုဒီပတိတို့လိုအာနေသလားဆိုနော်အဲ့ဒီလိုတော့မဟုတ်ပါဘူးဒီဒီပတိတို့လားအာကြည်တာလေစန္ဒပြင်းထန်ရင်ဟုတ်လားဘယ်ကိစ္စမဆိုဖြစ်နိုင်တာဘူး တရားတတ်ခြင်းလားဆန္ဒပြင်းထန်ဖြစ်တာချမ်းသာခြင်းလားဆန္ဒပြင်းထန်ဖြစ်တာဆန္ဒတို့ဝိရိယတို့စိတ်တို့ပြင်းထန်ဒါလေးလည်းခုနပြင်းထန်ဖြစ်နေဒါပေမဲ့လို့ဒီမှာကအဲဒီပတိနဲ့ကြွားပါတယ်ဒီအာကြည့်တော့မိယာဆိုရင်တော့အာကြည့်တော့အကြောင်းဆိုရင်တော့ဟို ထထတို့ဒီကနေ့တော့ညီတာပေါ့လေဗမာစကားနဲ့တော့တစ်မျိုးဖြစ်လို့ဗမာစကားနဲ့တစ်မျိုးပြောရင်တော့ဟိုအမိမရှင်ဖျားတော်မပွင့်နိုင်ဘူးဆိုတော့ဒီတော့အမိပေါ့အမိကောင်းရာဖျားဖြစ်နိုင်အမိကောင်းကောင်းရရင်တထေလည်းဖြစ်နိုင်တယ်ချမ်းသာမှုလည်းဖြစ်နိုင်တယ်ပညာတတ်မှုလည်းဖြစ်နိုင်တယ်ကြီးပွားနိုင်တယ်ချမ်းသာနိုင်တယ်အဲ့ဒါဆိုရင်တော့အာကြည်အမိယာဆိုတဲ့အဓိပ္ပာယ်မျိုးပြောလို့ရတယ် အဲ့ဒါဆိုရင်တော့ဒီဗမာစကားနဲ့သွားကိုက်ညီသွားတော့ဒီဥပနိတ္တပစ္စည်းကိုခွန်ကြီးတို့အောင်နာမဆက်ခြင်းနဲ့ဥပနိတ္တပစ္စည်းကို၃မျိုးပေါ့နော်စာပေကျမ်းဂန်များခွဲပြအဲတော့ဘယ်လိုပဲဆင်ဆင်ပေါ့အာရမဏုပနိတ္တယခွန်ကြီးတို့ကအာရမဏပစ္စည်းနန္ဒပစ္စည်းလို့ခွဲခဲ့တဲ့အစဉ်တိုင်းရေးတာအာရမဏုပနိတ္တယ အာရမဏုပနေတရားဆိုတော့အာရမဏရိုးရိုးအာရမဏပစ္စည်းရိုးရိုးအာရမဏရှိတယ်အာရမဏဒိပတိဆိုနှမျိုးရှိတော့ဒီအာရမဏုပနေတရားကြတော့ဒီအာရမဏပစ္စည်းဆုံးပိုင်းလာတယ်ယံယံဓမ္မကရုံကတော့ရေဓမ္မဝိစိတစေတိကတိတိဓမ္မတေတံတေတံဓမ္မနာဒီပတိပစ္စည်းနာပစ္စည်းဟောအာရမဏဒိပတိဟုတ်လားအဲ့လိုမျိုးနေရာမျိုး အာရမဏရိုးရိုးကတော့ယူပိုင်းနဲ့သကုညတာတန်သမေရကနေဓမ္မနာအာရမဏပစ္စည်းနည်းဒါတော့ဒီအာရမဏရိုးရိုးပဲအာရမဏုပနေတရားမဟုတ်ဘူးနော်အာကြီးရမီယာအကြောင်းအာကြီးရမီယာအကြောင်းဆိုအမနာအကောင်းတဲ့ဒီပတဒီပတိတတ်နိုင်တဲ့အာယုံမျိုးမှဥပနေတရားဖြစ်ပါတယ်တမန်ယူပါရင်တော့ဥပနေတရားမဖြစ်တဲ့အတွက်နော် အာရမဏပစ္စည်းပဲဒီတော့အာရမဏုပနေတယဟာအဓိပတိပစ္စည်းမှာအာရမဏအဓိပတိနဲ့တူတယ်လို့ဒီလိုမှတ်ထားမယ်။နောက်အနန္တရူပနေတယနန္ဒရူပနေတယချိန်မယ်နော်။နန္ဒရူပနေတယကြအာယုကုအာယုပြုပြီးတော့စိတ်စီရဲ့ဆက်မဖြတ်ဖြစ်တယ်ပေါ့။ဟောမြင်သိစိတ်အာယုတစ်ခုကိုမြင်လိုက်တယ်ဆိုစိတ်စင်တန်ညာဌာနတိုင်းနဲ့တန့်ဖြစ်သွားတယ် အေးအဲ့ဒီလိုစိတ်စေတသိက်တွေအဆက်မပြတ်ဖြစ်တဲ့ခါမှာနောက်နောက်စိတ်တွေကရှေ့တဲ့စိတ်တွေပြင်းထန်တဲ့တွန်းအားကြောင့်ဖြစ်ပေါ်လာတာရှေ့စိတ်ပြောက်သွားမှနောက်စိတ်ကပေါ်လာတာအဲ့ဒါအနန္တရအနန္တရူပနေတဲ့အနန္တရပစ္စည်းနဲ့တူတယ်အနန္တရူပနေတဲ့အပစ္စည်းပဲဘုန်းကြီးတို့အနန္တရပစ္စည်းဟိုပါဠိတော်လေးလှမ်းကြည့်လိုက်ရင် နန္ဒပစ္စည်းမှာနှစ်ပိုင်းလေဘုန်းကြီးတို့အဲ့ဒီနန္ဒပစ္စည်းတို့ကပြောခဲ့ပထမကဟုတ်လားနန္ဒပစ္စည်း10မျိုးပြောတယ်နောက်ဆုံးအပိုင်းမှာဉာဏ်နဲ့ဝီဒီပိုင်းနဲ့ဝီဒီစိတ်စဉ်လေးနဲ့ကြည်ပြီးဘုန်းကြီးတို့ပြောခဲ့တယ်ပုရိမာပုရိမာကုသလာဓမ္မပစ္စည်းမနံပစ္စည်းကုသလာနဓမ္မနံအနန္တပစ္စည်းနံပုရိမာပုရိမာကုသလာဓမ္မပစ္စည်းပစ္စည်းပြာဒဓမ္မအနန္တပစ္စည်းနပစ္စည်းဒီလိုဟောတာအဲ့ဒီဟာတွေက ဒီအနန္တပစ္စည်းနဲ့ဒီအနရူပနေတရားပစ္စည်းကအတူတူပဲအနန္တပစ္စည်းမှာကြတော့ဒီကကုသိုလ်နောင်ကုသိုလ်ပဲဖြစ်တယ်ကုသိုလ်နောင်ဖြာကြတာဖြစ်တယ်အကုသိုလ်နောင်အကုသိုလ်ပဲဖြစ်တယ်ကုသိုလ်နောင်မှာအကုသိုလ်ဖြစ်အောင်ထုံးစံမရှိဘူးနန္ဒပစ္စည်းကြတဝိထီတဲ့ကြည်တာနော်ဝီဒီပေါင်းများစွာမကြည့်ဘူးဒါကြောင့်ဒီမှာကုသိုလ်ဘုန်းကြီးတို့ ဟုတ်ထောနေရာမှာတတိလေးကနေနောက်ကကုသိုလ်စောတွေစောမှာကုသိုလ်စောပြည့်ကုသိုလ်စောခုနှစ်ကြိမ်စောမှာနောက်ကြတရားယုံတို့ဘာတွေဝိပက်တွေဖြတ်သွားတယ်ဒါကြောင့်ပုရိမာပုရိမာ ကုသိုလ်စောချင်းချင်းကိုကြည်ပြောပုရိမာပုရိမာကုသရာဓမ္မပြည့်စုံပြည့်စုံကုသရာဓမ္မနံအနန္တရူပအနန္တပစ္စည်းနာပစ္စည်းဟောဟောပုရိမာပုရိမာကုသရာပစ္စည်းမှာပြည့်ဒါပြာကတကုသိုလ်ဇောနောင်မှာ နောက်ကတရားယုံကြတရားဝင်ကြပြီဆိုရင်ဒါ ဝိဘက်ကရိယာဒါပဲဝိဘက်တွေပေါ့ဗျာကတပဲရှိတယ်အကုသိုလ်ဆိုကိုယ်တတိလွတ်နေတာအာဟုတစ်ခုတွေ့လာပြီအကုသိုလ်ဇောတွေဆက်တိုက်ဖြစ်တာအကုသိုလ်ဇောတော့အကုသိုလ်ဇောခုနှစ်ကြိမ်ဖြစ်အကုသိုလ်ဇောခုနှစ်ကြိမ်ဖြစ်တဲ့အတွက်ဝိရိမဝိရိမအုက္ခလာဒီမှာပြည့်စုံမြာအုက္ခလာဒီမှာအနန္တပစ္စည်းနေပြီကုသိုလ်ဇောဖြစ်နေအကုသိုလ်ဇောမဖြစ်ဘူးအကုသိုလ်ဇောဖြစ်နေကုသိုလ်ဇောမဖြစ်ဘူးအနန္တပစ္စည်းသဘောအကုသိုလ်ဇောနောက်မှာပါလာမလဲဗျာကရလာပါဘောထထာယုံနေ အဲ့ဒီလိုသွားတယ်နော်အခုဘုန်းကြီးတို့ဥပနေတရားပစ္စည်းကြတော့အဲ့ဒီတဲ့ပိုးကျယ်ပြန့်လာအဲ့ဒီလည်းပို့ပြီးတော့ပြည်ဆောင်လာတယ်ပေါ့နော်အဲ့လိုမျိုးအဲ့ဒါကခုနကအနန္တရူပနဲ့အနန္တရူပနေတရားပစ္စည်းဆိုအနန္တရနဲ့အတူတူပဲလို့မှတ်ထားမယ်အကုန်လုံးတော့မတူဘူးပေါ့နော်ပြီးတော့ပကတုပနေတရားပစ္စည်းအရေးသွားမယ် ဒီကစိတ်စေတသိက်တို့မပြတ်ဖြစ်နေဖို့အာကြည်သောမိယာယေစုပြုရမယ်ခေါ်ပြတဲ့အာယုံအာယုံဆိုခုနအာရမဏအာရမတုပနေတရားပြေရှေးစောစိတ်မှာကျွင်းကြတဲ့ရှေးစောစိတ်ဆိုတာခုနကအနန္တရူပကိုပြောတယ်အာရဏူပနေတရားအနန္တရူပနေတရားကျွင်းကြတဲ့ပဂရိပင်ကိုယ်တော်အာကြည်တဲ့မိယာအကြောင်းကြောင့်ဖြစ်တဲ့သဘောတရားမှန်တယ်ပဂရုပနေတရားပစ္စည်းပဲအဲကြောင့်ဒီပဂရုပနေတရားပစ္စည်းအလွန်ကျယ်တယ် ဒါကိုပြောတယ်ပေါ့ဗျာသူကအလွန်ကျယ်တဲ့အတွက်ဣဇဒဖြစ်စေဗိဒဖြစ်စေဟုတ်လားဣဇဒဗိဒကမှားနေဟိုကဒါဗိဒဆိုတော့ဓာရီနဲ့ဘောကဓာရီဟောက်ကတောက်ချဗိဒဣဇဒဖြစ်စေဗိဒဖြစ်စေနော်ကုသိုလ်အကုသိုလ်ဝိပကုသိုလ်စိတ်တရားကုသိုလ်ဝိပဿနာကရိယာဖြစ်ပေါ်စဉ်အာကြည့်တဲ့မိယာအကြောင်းတာပဂရုပနိတ္တပစ္စည်းဖြစ်တယ်ဒါကြောင့်ဒီ ပဂရုပနေတ္တပစ္စည်းကိုဟုတ်လားပစ္စည်းပရိသပင်ကြီးမဟာပစ္စည်းကြီးလို့ဒီလိုကျမ်းဂန်များမှာသုံးလုံးထားတယ်ဒါကိုပြောတယ်ပေါ့ဗျာအဲတော့ပဂရုပနေတ္တဆိုတာတော့တစ်ခုချင်းပဲတော့ပကတဥပနေတ္တပေါ့ပါကြီးကြီးကျယ်ကျယ်ကတာပြုလုပ်မှုတာမန်ပြုလုပ်ခဲ့တာမျိုးဆိုလိုမုံတော့အထူးပြုလုပ်ခဲ့တာကြီးကြီးကျယ်ကျယ် ပြုလုပ်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကမျိုး ပကတုပနေတရားလို့ဒါမျိုးမှတ်ထားမယ်နော်အဲ့တော့ဘုန်းကြီးတို့ဒီပဋ္ဌာန်းဥပနေတရားပစ္စည်းကိုကြည့်မယ်နော်ဥပနေတရားပစ္စည်းဥပနေတရားပစ္စည်းနဲ့ကပြောင်းပြီအဲ့တော့ဥပနေတရားပစ္စည်းမှာကြတော့အဲ့မှာလွယ်လွယ်ပဲမှတ်လို့လွယ်ပါတယ်နော်ကုသိုလ်ကြောင့်မို့ကုသိုလ်ဖြစ်တယ်ကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်တယ်နော် ဒါတအာယုံတဲ့ကိုတဝီထီတဲ့ကိုပြောတာမဟုတ်ဘူးနော်သူကအာယုံများစွာဝီထီများစွာကိုပြောတာနော်ဒါုံနဲ့ကြည့်ပြီးပြောဆိုလို့မဟုတ်ဘူးကုသိုလ်လိုရင်းနဲ့ကုသိုလ်ဖြစ်နိုင်တယ်ဒါကတော့ပုရိမာပုရိမာ ကုသလဓမ္မပစ္စည်းမာနပစ္စည်းမာနကုသလာနာဓမ္မနာဥပါနေတယပစ္စည်းနာပြေယုံပုရိမာပုရိမာကုသလဓမ္မပစ္စည်းမာနပစ္စည်းမာနအာကုသလဓမ္မနာ ကေတင်ဥပနိတပစ္စေနာပစ္စယောကေတင်တိဆိုတဲ့စကားလေးကဘုန်းကြီးတို့ဒီမတ်စုထဲမှာလည်းဟိုဇေယားတွေအောက်နာလေးမှာနည်းနည်းလေးအပေါ်တန်လိုက်ဇေယားအောက်နာလေးမှာဇေယားတွေအောက်နာလေးမှာ အရေရကေတင်ပွားရင်ချောင်းလေးရေးတယ်အဲရပါပြီနော်အဲခုနကေတင်စီဆိုတာကဥပနိတ၃မျိုးရှိတာအာရမဏုပနိတေယ အန္တရူပနေတိပကရူပနေတိသုံးမျိုးရှိတယ်သုံးမျိုးရှိတဲ့နေရာမှာကေတင်စီဆိုတာဘာလဲဆိုတော့ကုသိုလ်ဟာအကုသိုလ်ကျေစုပြုတယ်အကုသိုလ်ကကုသိုလ်ကျေစုပြုခြင်းဆိုတာအနန္တပစ္စည်းနဲ့မဖြစ်နိုင်နန္ဒပစ္စည်းတဝီထီတယ်လေကုသိုလ်ဖြစ်နေကုသိုလ်ပဲဖြစ်တယ်တဝိထိတွင်မှာညဝိတိချပြီးဖြစ်တာမျိုးအနန္တပစ္စည်းမဆုံးလုံးအာရမဏုပပစ္စည်းနေတ္တပစ္စည်းတို့ဘဂဝါနေကဝိတိတွေချဖြစ်မဲ့ ဘဝတွေခြားဖြစ်မယ်ချိန်အဝေးကြီးကနေပြီးတော့အခုအာယုံပြုပြီးဖြစ်တဲ့ဒါမျိုးပေါ့အတိတ်ဘဝတွေပြန်မြင်နိုင်တာမျိုးပြန်ကြားနိုင်တာမျိုးနာဂဘဝလှမ်းမြင်နိုင်တာမျိုးဒါမျိုးတွေပေါ့အဲ့ဒါမျိုးအကောင်းကောင်းနဲ့လှမ်းကြည့်နိုင်တာမြင်တော့အနန္တဘနေတ္တပစ္စည်းကြတော့ဒီမြင်သိစိတ်တစ်ခုတည်းမှာစိတ်တတိုင်းနဲ့ဖြစ်ပါဒီမြင်သိစိတ်ဖြစ်တဲ့သက္ကဝိညာဏဝိတ္တိဆိုပါတတိလူပိဒီအာယုံကိုကြည်နေမယ်ဆိုအာဟုသုစောတွေဖြစ်သွားတာ ကုသိုလ်ဆိုဆိုကုသိုလ်ဆိုအကုသိုလ်ဆိုအကုသိုလ်ဆိုပဲပြောပါနော်ကုသိုလ်ကနေအကုသိုလ်ပြောင်းမဖြစ်ဘူးအကုသိုလ်ကနေကုသိုလ်ပြောင်းတဝိထိတွင်းကိုဆိုဒါကြောင့်ဟိုခုနကနန္ဒပစ္စည်းကြည့်ရင်ပုရိမပုရိမကုသလဓမ္မပစ္စည်းမန္တပြောကုသလဓမ္မဝီထီလေးကတ်ကြည့်နော်ဟုတ်လားဝီထီဇာလေးပြစ္ဆာရဝီထီနဲ့ဂိုင်ပြကြည့်တာမှအဲ့ဒီဟာလေးနဲ့ပြောရင်ပိုရှင်းလိုက်တဝီထီတဲ့ကြည့်လိုက်လို့ပို့ပြီးတော့သဘောပေါက်တယ် သကုဒရဝိထိသကုဒရဝိထိကြည်လိုက်ရင်ဒေတာဝဘုံငါစေရဏဘုံကုပ္ပစ္စရပိစရဝဇံသကုညင်တံတယတာရိနာဝုထောဟုတ်ပြီဒီမှာကြည်လိုက်နော်ဟောဒီဟောဒီဆိုဒီနေရာမှာဘုန်းကြီးတို့ဝုထောဝုထောဝုထောဆိုတာယောနိတော်မနိတိကာရဆိုလဲဒီဟာကိုပြောတာပဲနော်ဆင်ញနှလုံးသွင်းတတ်ရင်ဒီဇောတွေကကုသိုလ်ဇောတွေကျတန်ဖြစ်ပြီ နော်ဒါအနန္တပစ္စည်းကဒီတဝိထွေတွင်းကိုဟောတာတဝိထွေတွင်းကိုဟောတဲ့အခါကျဒီဇောတွေကကုသိုလ်ကြီးတဲ့ဖြစ်တဲ့ဒီနေရာမှာဟိုတော်နေရာမှာတတိညာလေးနဲ့ဘုန်းကြီးတို့ရှုတတ်မယ်ဆိုတော့ကုသိုလ်ဇောတွေရတန်ဖြတ်ဒါကြောင့်မို့ဟိုမှာပုရိမာပုရိမာကုသလာဓမ္မပြစ္စည်းမပြကုသလာဓမ္မနော်ဥပါရအဲ့ဒီအနန္တပစ္စေနာပြီးတော့ဒါတူတူပဲဒုတိယချက်ကြတော့ကြည်လိုက်ဒီဝိဓိမှာကုသိုလ်ဇောဖြစ်နေရဆိုအကုသိုလ်ဇောမဖြစ်ဘူးနော် အနန္တပစ္စည်းသူ့နောင်မှာဘာဖြစ်လဲပြာကရတော့ဖြစ်တယ်ဇောနောင်တရားယုံတရားယုံဆိုနော်ဒါဝိဘတ်တယ်အဲ့တော့ဇောနောင်တရားပြောပုရိမာပုရိယကုသလပစ္စည်းမှာပြာကရဓမ္မနာနော်အနန္တပစ္စည်းမှာပြောဥပနိဒပြောဒီနှစ်ခုပဲဖြစ်တယ်ဒါကြောင့်မို့ဒီဝီထိဖြစ်စင်နေခြင်းဟောဒီဝုတ်ထောနေရာမှာဘုန်းကြီးတို့တတိလွတ်နေမယ်ဆိုဇောကအကုသိုလ်ဇောကျဖြစ်တယ်အကုသိုလ်ဇောဆိုအကုသိုလ်ဇောကျဖြစ်သွားတယ် ဂုရိမဂုရိမအာဟုသလဓမ္မပစ္စည်းမပစ္စည်းအာဟုသလဓမ္မနောက်ဘနေစပစ္စည်းနောက်ပြောအနန္တပစ္စည်းနောက်ပြောအတူတူပဲဒါပေမဲ့လို့ကုသိုလ်ဖြစ်အကုသိုလ်ဖြစ်နေတဲ့အချိန်မှာနောက်ကကုသိုလ်မဖြစ်ပါဘူးဘာဖြစ်သွားလဲအကုသိုလ်ဆိုပြီးတရားယုံမဲလာဝိဘကရိယာဒါကြောင့်ဗုဒ္ဓမာဟိုမှာဟောတာဗုဒ္ဓမာဗုဒ္ဓမာအကုလာဓမ္မပစ္စည်းမှပစ္စည်းပြာရန်ဓမ္မနော်အဲ့တော့ကေတင်စီဆိုတာကဘာပြောချင်တာလဲဆိုတော့ ဒီကုသိုလ်ကနေအကုသိုလ်ဖြစ်တဲ့နေရာမှာအနန္တတတ္တိဖြင့်ခြေစုမပြုပါဘူးအာရမဏုပနေတယပကတုပနေတယအနေနဲ့ပဲခြေစုပြုတယ်ဒါကြောင့်ကိသိစီအကုသိုလ်ရာမှာလည်းဒီတိုင်းပဲအကုသိုလ်လို့ရင်းတဲ့ကုသိုလ်ဖြစ်တယ်ဆိုတာလေအနန္တရပစ္စည်းအနေနဲ့မဖြစ်နိုင်ဘူးနန္ဒရူပနဲ့ဘာဖြစ်လို့နန္ဒရူပနဲ့တဝိထီတွင်းမှာကုသိုလ်သောဖြင့်အကုသိုလ်သောမဖြစ်ဘူးအကုသိုလ်သောဖြင့်ကုသိုလ်မဖြစ်ဘူး ဒါကြောင့်မို့သူကတဝိထီတွင်းမှာဆိုရင်နန္ဒပစ္စယတတ္တိအနေနဲ့မရနိုင်မရနိုင်တဲ့အဲ့ဒါကြောင့်ဘုရားကေတင်စီနန္ဒပစ္စည်းနဲ့ခြေစုမပြည့်ဘူးအာရမရူပနိတ္တပကရူပနိတ္တဖြစ်နေတာဒါကုသိုလ်ကြောင့်မို့အကုသိုလ်ဖြစ်နိုင်တယ်အကုသိုလ်ကြောင့်မို့ကုသိုလ်ဖြစ်နိုင်တယ်ဆိုတာကအာရမရူပအာယုံပြုပြီးဖြစ်နိုင်တယ်အာကြည့်တော့မိယာအကြောင်းကိုပြုဖြစ်နိုင်တယ် အနန္တတတ္တိဖြင့်ဒီစိတ်ဖြစ်ပြီးဒီစိတ်ဖြစ်ရမယ်ဆိုတဲ့ကျေစုပြုတဲ့အနန္တတတ္တိမျိုးနဲ့မဖြစ်နိုင်ဒါကြောင့်ကေတိလို့ဘုရားခွဲဟောပြီးဒီတော့ဘုန်းကြီးတို့လွယ်လွယ်ကူမှတ်ထားမယ်နော်ကုသိုလ်ပြုရင်လည်းကုသိုလ်ဖြစ်နိုင်တယ်ကုသိုလ်ပြုရင်လည်းတခါတည်းမှာအကုသိုလ်ဖြစ်နိုင်တယ်ဘယ်လိုညာမျိုးလဲအာယုံပြုပြီးဖြစ်မယ်အာကြည့်တော်မြတ်အကြောင်းပြုဖြစ်မယ်တဝီထီတွင်ဒီလိုတဝီထီတွင်လို့ဆိုမဖြစ်နိုင် ကုသိုလ်ပြုရင်းနဲ့ဖြာကရဖြစ်နိုင်တယ်နော်ဖြာကရဆိုဝိဘက်ကရိယာကိုပြောတယ်နော်အဲကြောင့်နောက်တစ်ခုချင်းရှင်းပါနော်တစ်ခုတစ်ခုကုသိုလ်ပါပဲဖြစ်ဖြစ်အကုသိုလ်ပါဖြာကရ၃မျိုး၃မျိုးကြီးခွဲအောင်မယ်ကုသိုလ်လိုရင်းနဲ့ကုသိုလ်ဖြစ်နိုင်တယ်ကုသိုလ်လိုရင်းနဲ့တခါတည်းအကုသိုလ်ဖြစ်နိုင်တယ်ကုသိုလ်လိုရင်းနဲ့ဖြာကရဖြစ်နိုင်တယ်အာဟုတလိုရင်းနဲ့အာဟုတဖြစ်မယ်အာဟုတလိုရင်းနဲ့တခါတည်း ကုသိုလ်ဖြစ်နိုင်တယ်။အာကုသိုလ်လုံးကြီးနဲ့ဖြာကတာဖြစ်နိုင်တယ်။ဖြာကတာဆိုဝိဘက်ကရိနော်ဒါတွေမှဒါရုပ်တရားတွေ။နောက်ဖြာကတာဖြာကတာတရားတွေဖြစ်ရင်လည်းဖြာကတာတရားတွေဖြစ်နိုင်တယ်။နော်ဖြာကတာတရားတွေဟုတ်လားဝိဘက်ကရိယာရုပ်နော်ဒီဟာတွေပြုလို့ရင်းနဲ့ပဲတကုသိုလ်လည်းဖြစ်နေတယ်ဗျာဂရာတရားတွေအကြောင်းပြုပြီးကုသိုလ်ဖြစ်နိုင်တယ်ဗျာဂရာတရားတွေအကြောင်းပြုပြီးအကုသိုလ်ဖြစ်နိုင်တယ်အဲ့တို့ဗြဟ္မ ကိုချက်ရင်မြင်အောင်ကြည့်တာပေါ့နော်အများအားဒီကုသိုလ်ကြောင့်မို့အကုသိုလ်ဖြစ်တဲ့နေရာအကုသိုလ်ကြောင့်မို့အကုသိုလ်ကြောင့်ပြုပြီးရောကုသိုလ်ဖြစ်တဲ့နေရာအများအားမဖြစ်ဘူးတော့ကေတင်စီအာအနန္တရူပနေတိအနန္တရအနေနဲ့ကျေစုပြုတာမဟုတ်ဘူးအာရမဏုပနေတိအတို့ပကရူပနေတိအတို့နေနဲ့သာကျေစုပြုနိုင်တဲ့အတွက်ကေတင်စီဒါဟောတာအဲ့ဒါကိုမှဘုန်းကြီးတို့ တစ်ခုချင်းကြည့်တဲ့အခါကျတော့ပညာဝါဒတွေပါလှမ်းမြောက်ကြည့်လို့ရတယ်ဘုန်းကြီးတို့ဒီမှတ်စုဆရာလေးလည်းကြည့်မယ်မှတ်စုဆရာမှာပထမဆုံးအပေါ်ဆရာတွေပြန်ကြည့်မယ်နော်အဲရပါပြီအပေါ်ကြည့်လားအပေါ်တက်လားအဲဒီမှာဒီမှာဟုတ်ပြီရပြီအဲဒီဟာတွေကတော့ဘုန်းကြီးတို့ဒီပဂရုပနေတရားပစ္စည်းနဲ့ပတ်သက်ပြီးတော့ဘယ်တရားတွေကိုခြေစုပ်ပြုတာပဂရုပနေတရားလဲဆိုရင် အခြေခံကြောင်းတရားတွေနဲ့ပေါ့နော်တတ္တသီလသုဒ္ဓဆာကပညာဆိုဒါကုသိုလ်တရားတွေနော်ဒီကုသိုလ်တရားတွေကိုအကြောင်းပြုပြီးကုသိုလ်ဖြစ်နိုင်တယ်ဒီဟာတွေအကြောင်းပြုပြီးအကုသိုလ်လည်းဖြစ်နိုင်တယ်ဒါဒီလိုဟောတာနော်ဒါကုသိုလ်နော်ပြီးတော့ဒီကုသိုလ်ဒီသတ္တသီလဆာကပညာအကြောင်းပြုဖြာကတာလည်းဖြစ်နိုင်တယ်နောက်တစ်ခုကဒါကြောင့်အခြေခံအနေနဲ့ကုသိုလ်ဘက်မှာဆိုရင်တတ္တသီလသုဒ္ဓဆာကပညာဒါကုသိုလ်တရားစုပြီး နော်အကုသိုလ်ဘက်မှာဆိုရင်ရာဂဒေါသမောဟရာဂဆိုတာလောဘနဲ့တူတူပါပဲပါဠိတော်မှာယာဂဆိုလို့ဘုန်းကြီးတို့လည်းယာဂတောင်းတာလားလောဘဆိုတာတူတူပဲယာဂဒေါသမောဟမာနဒိဋ္ဌိပတ္ထနာနော်အဲ့ဒီအကုသိုလ်တရားတွေကိုဒီအကုသိုလ်တရားတွေအခြေခံပြီးအကုသိုလ်တွေဖြစ်နိုင်နော်အကုသိုလ်ပြုလို့ရင်လည်းကုသိုလ်ဖြစ်နိုင်တာဒါမျိုး အကုသိုလ်ပြုလို့ရင်လည်းပဲဘာဖြစ်လဲဖြာတာလည်းဖြစ်နိုင်တယ်ကာယိကဒုက္ခတို့ကာယိကဒုက္ခဖြာကတရားတွေပဲကိုယ်ခန္ဓာရုပ်တရားတွေပေါ်မှာဆင်းရဲတယ်ကိုယ်တရားတွေပေါ်မှာချမ်းသာတယ်နော်ဒါမျိုးတွေနော်ကလျာဏမိတ်တာဆိုအောက်ကဥဒုဘောဇနာမျိုးပုဂ္ဂလောပိဥပနိသေနာအဲ့ဒီကိုရည်ပဲပြီးတော့ပေါင်းရေးတာတော့ကလျာဏမိတ်တာစာသည် ဆရာတော်ပုဂ္ဂိုလ်မိကောင်းဆွေကောင်းမိမိကောင်းအကြောင်းပြုပြီးကုသိုလ်ဖြစ်မြအကုသိုလ်ဖြစ်မြပြာကရာဖြစ်မြမကောင်းတဲ့မိတ်ဆွေကိုအကြောင်းပြုပြီးအကုသိုလ်ဖြစ်မြကုသိုလ်ဖြစ်မြပြာကရာဖြစ်မြနော်လျောပါတော်ဥဒုဘောဇင်အိယာနေယာဒါကတော့ဥဒုဘောနာမိဒေနာဒနာမိဒါတွေရည်ရွယ်ပြီးရေးထားတော့ကောင်းတာလေးစားတော့နေပြီကုသိုလ်ဖြစ်မြအကုသိုလ်ဖြစ်မြပြာကရာဖြစ် မကောင်းတာတွေစတော့တယ်ကုသအကုသကုသဖြစ်မယ်ကုသဖြစ်ဖြောက်တာလည်းဒီလိုပါပဲနော်လျော့ပတ်တဲ့ပေါ်စဉ်လျော့ပတ်တဲ့ဥစုလျော့ပတ်တဲ့အကြောင်းအရာနေရာဒါတွေအကြောင်းပြပြီးကုသအကုသဖြောက်တာသုံးမျိုးလို့ဖြစ်နိုင်တယ်ဒီလိုကြံမြတ်ထားအောင်နော်အစ္ဆဒတဏဗိဒတဏဒီတဏနေမှာလည်းဖြစ်နိုင်တယ်နော်အဲ့ဒီတဏနေမှာခွန်ကြီးတို့ဗာလေကုသိုလ်စိတ်21မျိုးလုံးဖြစ်မယ်ကုသိုလ်စိတ်21ပါး အကုသိုလ်12ပါးဝေစိတ်36ပါးကရိယာစိတ်စိတ်အားလုံးပေါ့ဗျာသူကဖြစ်နိုင်ပြီပြောတယ်စိတ်ဖြစ်စေတသိက်ဖြစ်မယ်ပေါ့အဲ့ဒါပါလေပဂရုပနေတ္တတ္တိဖြင့်ကျေစုပြုတယ်ဒီပဂရုပနေတ္တပစ္စယတ္တိကိုခွန်ကြီးတို့ဒီမှာတော့ဗာပြောမလဲမိုးဝမာနဲ့ထစ်ချုံရွာတဲ့မိုးကြီးဝမာနဲ့ပေးတာတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီဝိသုဒ္ဓောင်ဆရာတော်ရဲ့နောက် မလေးတော့မိုးနဲ့ထီချုံတော့မှအိမ်မှာရေးထားနောက်မှရှင်းတာပေါ့လောလောဆယ်ဘုန်းကြီးတို့ဗာသိကျင်လဲဆိုဒီသုံးမျိုးသုံးမျိုးဟောတာလေးတွေပေါ့နော်ဒါလေးတွေဇေယျလေးနဲ့ကြည်ပြီးပြောဒါကတော့အကုန်လုံးကြမ်းမြင့်ခြုံပြောတာဒီအာကြီးတဲ့ကုသိုလ်ကြောင့်မြေနောင်ကအာကြီးတဲ့ကုသိုလ်တွေဖြစ်မယ်အာကြီးတဲ့အကုသိုလ်ကြောင့်မြေနောင်ကအကုသိုလ်တွေဖြစ်မယ်အာကြီးတဲ့ဝိဘက်ကရိယာယုတ်တရားတွေကြည်ပြီးနောက်ကအာကြီးတဲ့ဝိဘက်ကရိယာအဲ စေတသိက်တရားတွေဖြစ်မယ်ဒီလိုမှတ်တော့ပထမဆုံးကပါလဲဆိုကုသိုလ်တရားကိုအကြောင်းပြုပြီးတော့နော် ကုသိုလ်ဆရာတခုကြားနေပြီတင်ဟုတ်တယ်သူကတတ္တသီလအော်ဒီဟာကဆရာတခုကြားနေ ဟုတ်တယ်အပေါ်ပြန် ရပြီတင်ဘယ်လိုဖြစ်သွားလဲတူစီရတယ်အကုသိုလ်ကနေအကုသိုလ်ရောက်နေရအထက်အောက်တွေကနေဒီအောက်ကလေးခြားခြင်းမတကိုင်းပေါ်တင်လိုက်စမ်းအဲဒီကနေကုသိုလ်ကနေပြာကရရောက်ကုသိုလ်ကနေအကုသိုလ်ရောက်သွားဇရာတစ်ခွက်ကြံနေတယ်ပရမဆုံးဇရာကြံอืมအဲ့တော့အဲ့ဒီဇရာတစ်ခွက်ချုပ်မဆုလေးဟိုကရိုက်ထားတာလေးတင်လိုက်နိုင်မှသူ့ ဘာကျမ်းနေလဲဆိုသူကဒုတိယပရမဇေယတခုကျမ်းနေဒီစာအောက်ပြန်ချလိုက်သူကဟုတ်အပေါ်အပေါ်အပေါ်ဘောဟာဟုတ်ပြီဒုတိယဆရာချင်းဒီနေရာမှာသူကတရပညာလောရင်းနဲ့နောက်ကဒီနေရာဒီဆရာကလွဲနေဒီမှာဘုန်းကြီးပြောရင်ကုသိုလ်တရားကြောင့်ကုသိုလ်တရားဖြစ်မယ်သူကဗြဟ္မဆရာတစ်ခွက်ချန်သေးတယ်ဘုန်းကြီးပြောလိုက်တယ်အဲ့တော့ခုတော့ဒီတိုင်းပဲနားထောင်ထားလိုက်တယ် ။ဘာလဲဆိုရှိကတတ္တသီလသုဒ္ဓဆာကပညာဒါကုသိုလ်တရားတွေပေါ့နော်။ဒီတရားတရားတွေအကောင်းနေပြီ။တရားတရားတွေအကောင်းကောင်းနဲ့ကုသိုလ်ကောင်းမှုလို့ဒါနလုပ်မယ်။ဟွန်းဒါနတွေလူတဲ့တန်းနဲ့မဒီနေ့လူဒါနခံမှာတရားတရားအကြောင်းပြုတရားတရားမရှိရင်ကုသိုလ်ကောင်းမှုတရားတရားဆိုတာကောင်းတဲ့ဘက်မှာပဲဖြစ် ကုသိုလ်ဘက်မှာပဲဖြစ်တယ်အဲတော့တရားတရားကိုကြောင်းပြုပြီးတော့တရားတရားဆိုပါလေတရားကိုရောက်အောင်တရားပြဋ္ဌာန်းသမာကုသိုလ်စိတ်တုပ္ပဒီကုသိုလ်စိတ်တုပ္ပကိုကြောင်းပြုပြီးပါလို့ဒါနလှူတယ်တန်းတယ်ပေးတယ်ကမ်းတယ်အဲတော့တရားတရားဆိုတဲ့ကုသိုလ်စိတ်တုပ္ပကအကြောင်းတရားပေါ့နောက်ကဒါနပြုတယ်ဒါအကျိုးတရားပေါ့ အကြောင်းကတတ္တာဆိုတဲ့ကုသိုလ်တရားအကျိုးကဒါနဆိုတဲ့ကုသိုလ်တရားပေါ့ဒါမျိုးနော်အဲ့ဒါကိုပုရိမာပုရိမာကုသတော်ပြည့်စုံမှန်ပြည့်စုံကုသနာဥပနိတပြည့်စုံနာပြည့်စုံလို့ဟောဒါတတ္တာအကြောင်းပြီးတိလအကြောင်းပြုပြီးတော့ကုသိုလ်ဖြစ်တာပဲနော်တိလအကြောင်းပြုပြီးတော့ခုနတရားတရားအကြောင်းပြုပြီးဒါနလုပ်မယ်တိလတွေစောက်တည်မယ်ဥပုသ်စောင့်မယ်ပညာဝရကြလို့တိကျပြောတာ တရားတရားလေးတစ်ခုတရားတရားခြေခံပြီးခုဘုန်းကြီးတို့တရားတရားခြေခံပြီးတော့ခုသူဖရာတရားတွေသင်ပေးနေတယ်ရှေ့ကတရားတရားအကြောင်းပြုဖြစ်တာနောက်ပြီးတော့လူရတဏလုံးမဲ့သီလတွေစောင့်တည်မဲ့ဥပုဒ်တွေစောင့်သီလတွေစောင့်တည်တယ်ပြီးတော့ဒီတရားတရားအကြောင်းပြုပြီးတော့တရားတွေအထုတ်တယ်ဇန်တွေရအောင်အထုတ်လိုက်တယ် အဲ့တော့တရားတရားပြဋ္ဌာန်းတဲ့ကုသိုလ်စိတ်တစ်ပါးအကြောင်းတရားနောက်ကစံတရားတွေစံရတာတွေကလည်းကုသိုလ်ပဲဒါအကျိုးတရားပေါ့ဟောတရားတရားတွေအကြောင်းပြုပြီးဝိပဿနာဉာဏ်တွေဖြစ်အောင်အားထုတ်တယ်ကုသိုလ်အကြောင်းပြုပြီးတရားတရားအကြောင်းပြုတော့ဝိပဿနာဉာဏ်တွေဖြစ်တော့ဝိပဿနာဉာဏ်တွေတဆင့်တက်ပြီးတော့တရားတရားအကြောင်းပြုဆက်အားထုတ်တယ်မဉာဏ်တွေရပါတယ်အဲကုသိုလ်ဖြစ်တာအော်ဘိဉ္ဉ်ကုသိုလ်တွေရအောင်လုပ်တယ်တရားတရားတွေအကြောင်းပြုပြီးတော့တရားတွေအားထုတ် ပရမဇန်ရတယ်နောက်ပင်ဉ္ဇရအောင်အထုတ်တယ်တမပတ်ရှိပါလုံးရအောင်ထုတ်တယ်ဒါမျိုးပေါ့အဲတော့တတ္တတရားဆိုတာတကယ်တတ္တပြထမ်းတဲ့ကုသိုလ်စိတ်တပတ်ကိုဆိုလိုတယ်ဒီလိုမှတ်ထားမယ်တတ္တကိုအကြောင်းပြုပြီးတော့ဒါနသီလဥပုပ်အစယူလုပ်တယ်ကို လုံးတယ်လို့သီလကိုအကြောင်းပြုပြီးတော့လေဟုတ်လားသီလဆောက်တည်ရင်လည်းတချို့ပုဂ္ဂိုလ်တွေလှူတာရှိတယ်သီလဆောက်တည်ပြီးလှူတာဒါသီလအကြောင်းပြုပြီးတော့ငါဥပုပ်သီလသွားယူမှာပဲငါးပါးသီလယူမှာပဲငါးပါးသီလယူရင်းနဲ့ပဲလှူတာတန်တာဒါသီလအကြောင်းပြုပြီးတော့နောက်ကလှူတာတန်တာ အာသီလအကြောင်းပြုပြီးတခါသီလဥပုပ်သီလဒီပထမ၅ပါးသီလရှိနေတယ်နောက်သီဥပုပ်သီလယူမှာပဲသီလပြုအကြောင်းပြုပြီးသီလတွေထပ်ပြည့်စုံလုပ်တယ် ဟောသီလအကြောင်းပြုပြီးဇန်တရားတွေဟောသီလစင်ကြယ်လာတဲ့ခါကျတော့တရားတွေဘာတွေအထုတ်တယ်ဇန်တရားတွေရသွားတယ်သီလအကြောင်းပြုပြီးဝိပဿနာဉာဏ်နဲ့ဖြောင်းအထုတ်တယ်သီလအကြောင်းပြုပြီးမဉဏ်ရအောင်အထုတ်တယ်ဘိညာဉ်နဲ့တမပတ်တွေဒါတွေရအောင်အထုတ်တယ်အော်တုတ္တခုဘုန်းကြီးတို့စာတွေလေ့လာကြတယ်ဖရာတရားတွေလေ့လာကြတယ်ဒါတုတ္တမြညာဉာဏ်ပဲ ဒီသုဒ္ဓမြောင်ညာကိုအကြောင်းပြုပြီးဘာလုပ်လို့ရလဲဆိုတော့နောက်ကဒါနလုပ်လူတွေဒါနတွေလုပ်တယ်သီလတွေစောင့်တည်တယ်ဥပုပ်သီလစောင့်တည်တယ်ပထမတော့ဒီသီလဆိုတာဘယ်လိုစောင့်တည်ရမလဲဥပုပ်သီလဆိုတာဘယ်လိုကျင့်သုံးရမလဲဇန်တရားတွေရောဘယ်လိုအထောက်အမလဲဒါသိရတော့သိမှကျင့်လို့ရတော့အဲသိဖို့အတွက်သုဒ္ဓမြောင်ညာလုပ်တယ်ဝိပဿနာဉာဏ်တွေဖြောင်းအထောက်ဖို့ဘယ်လိုအထောက်အမလဲဒါသိဖို့လိုတယ် ကိုမသိရင်ကိုဆရာသမားလည်းအတိုင်းပဲဆွေးနွေးမှုဆွေးနွေးပြီးတော့မှဆက်ချင်းဒီတိုင်းတာမှချင်းလို့မရဘူးမညာဖုန်ညာနေရတယ်ပြီးသုဒ္ဓမယညာသုဒ္ဓမယညာဟုတ်တယ်အဲ့ဒီအဲ့ဒီဆရာကြံတာဒီလိုပါပဲရိုက်တက်ကကြတော့ကြံနေတတ်တာနော်အဲ့တော့ပြောချင်တာကတော့တရားတရားအကြောင်းပြုပြီးဒါနသီလဥပုသ္စံဝိပဿနာ မဲ့ဆိုတာကုသိုလ်ပဲဘိညာဉ်ကုသိုလ်သမပ ကုသိုလ်တွေအဲ့ဒီကုသိုလ်တွေဖြစ်နိုင်တယ်သီလအကြောင်းပြုပြီးတော့ဒါနသီလဥပုပ်ဥပုပ်သီလတွေစံတရားတွေဝိပဿနာဉာဏ်တွေမဲ့ဉာဏ်ဒါတွေဖြစ်နိုင်တယ်တုတအကြောင်းပြုပြီးတော့လည်းဒါတွေဖြစ်နိုင်တယ်စာကပေးလူတမ်းမှုပေါ့လူတဲ့တန်းနေဟော လူတဲ့တန်းရင်လူလူလူပွဲလောက်တယ်အဲ့ဒီချိန်မှာသီလတွေစောင့်တည်တယ်ဟောသီလတွေစောင့်တည်တယ် အဲ့ဒီကနေတဆင့်တက်ပြီးဒီကလေးဇန်နေရောက်အတော့ဝိပဿနာဉာဏ်နေဖြစ်အတော့မဉာဏ်ဘုံဉာဏ်ရသွားတယ်ဒါစာကအကြောင်းပြုတယ်ဉာဏ်နော်ဉာဏ်တော့ဒီမှာတော့ဉာဏ်ပညာပေါ့နော်ဒီလိုပြောလို့ရပါရှေ့ကဝိပဿနာဉာဏ်အကြောင်းပြုပြီးတော့နောက်ကမဉာဏ်ဘုံဉာဏ်ဖြစ်တယ်ဒီလိုလို့ရပါတယ်ဟောကိုကအတိညာဘုဒ္ဓတာရှိနေသုဒ္ဓမယညာစိတ်တမယညာညာနေအများကြီးရှိတာပေါ့အဲ့ဒီညာကိုအကြောင်းပြုပြီးတော့ ဒါနလုံးမဲ့သီလလုံးမဲ့ဥပုပ်သီလစောင့်တည်မယ်ဇန်တရားတွေဝိပဿနာတရားတွေမဉ္ဇဏ်ပုံညာကုသိုလ်ဖြစ်စေတတ်တဲ့အကြောင်းမှများအကုန်လောက်တာဒါပါလေဆိုပညာဆိုရင်မာကုသိုလ်ပညာပြတ်ထားတဲ့မာကုသိုလ်စိတ်တစ်ပါးကိုအကြောင်းပြဒါကအကြောင်းကုသိုလ်တရားပေါ့နောက်ကဖြစ်လာတဲ့အကျိုးကုသိုလ်တရားတွေဒါနလုပ်တဲ့သီလလုပ်တဲ့ဥပုသီလစောင့်တည်တဲ့ဇန်တရားတွေရောင်းအောင်လုပ်တဲ့ဇန်ကုသိုလ်တွေရောင်းအောင်လုပ်တဲ့ဝိပဿနာဉာဏ်တွေဖြစ်အောင်လုပ်တဲ့မဉ္ဇဏ်တွေရောင်းအောင်လုပ်တဲ့ ပင်ရင်ကုသိုလ်ဖြစ်တယ်နော်ဘုန်းကြီးတို့ကုသိုလ်စဉ်သောတာပတ္တရာကနာဂံတိုင်အောင်တော့ပင်ရင်ကုသိုလ်ပဲဖြစ်ပါတယ်သမပတ်တွေနဲ့လည်းကုသိုလ်အနေနဲ့ဖြစ်မှာရဟန္တာများကြမှာကရိယာဖြစ်ပါတယ်နော်ကိုကတော့ဘုန်းကြီးတို့ဥရင်သောတာပတ္တရာကအနာဂံတိုင်အောင်ပဲရည်ရွယ်တော့ပေါ့အဲ့ဒီဟာတွေအကောင်းတဲ့အာရုံဖြစ်အောင်နော်အကောင်းတယ်ဆိုတော့ဒါတမဲ့ကျင်တဲ့ကုသိုလ်20လုံးကုန်လုံးလို့ရတာပေါ့မက်ဆစ်ကတော့ခဏလေးဖြစ်တဲ့အတွက်သူကတော့ အကြာကြီးမဖြစ်တဲ့အတွက်သူ့ကိုကျင့်တာနော်ကျန်နေရတော့အာကောင်းတဲ့ကုသိုလ်တွေကျင့်မှတ်ထားမှာယန္တာတွေအရတ္တမစိတ်ထားပြီးကျင့်နောက်တစ်ခုကတော့ဘုန်းကြီးတို့ဒုတိယဇာကွက်ကြည့်မယ်နော်ဒါကကုသိုလ်အကြောင်းကိုကုသိုလ်အကြောင်းပြုပြီးကုသိုလ်ဖြစ်တယ်ဆိုတာဒါကိုဟိုပဋ္ဌာန်းမှာကျဲဟောတာပြစ္ဆာနေပညာဝရကြည်လိုက်မှာပို့ပြီးရှင်းရှင်းလင်းလင်းသဘောပေါက်တယ်ပညာဝရမကြည် ဒါတွေကတော့မဖြစ်နိုင်ဘူးเนาะအဲဒါကြောင့်ဒါလေးကိုနားလေးအောင်မှတ်ထားပါချုံပြောရရင်တော့အာတတ္တာသီလသုဒ္ဓဆာကပညာကြောင့်မို့ခုနကဗပြမလဲနောက်ကဒါနသီလဒါနကုသိုလ်သီလကုသိုလ်ဥပုသ်သီလကုသိုလ်ဇံကုသိုလ်တွေဝိပဿနာကုသိုလ်တွေဝိပဿနာဉာဏ်တွေဖြစ်အောင်လုပ်မယ်မဉဏ် ရောင်အထုတ်မယ်ဘိညာဉ်ကုသိုလ်တွေရောင်အထုတ်မယ်သဘာဝရှိပါလို့ရောင်အထုတ်မယ်ဒါကုသိုလ်ကြောင့်မို့ကုသိုလ်ဖြစ်တယ်ဒီလိုမှတ်ထားဖို့နော်ဒီမှာလည်းကြည့်လိုက်ပါဦးတရားတရားဆိုယုံကြည်ချက်ရှိမှဘယ်ဟာမဆိုလုပ်လို့ရတာကိုယုံကြည်ချက်မရှိရင်ဘာမှလုပ်လို့မရလူရတန်းနေဆိုတော့လေဒီကံကံရဲ့အကျိုးတရားတွေယုံကြည်မှရှိဘနောက်ဘတွေယုံကြည်မှဘုရားတရားတန်ခါရဲ့ဂုဏ်ကျေးဇူးတွေယုံကြည်မှဘုရားလူနိုင်တန်းနိုင်တာသီလလည်းစောင့်တည်နိုင်တာဥပုပ်လည်းကျင့်သုံးနိုင်တာ ဇန်တရားတွေလည်းရောက်အောင်ထုတ်နေဇန်ရမယ်လို့ယုံကြည်မှုမရှိဘယ်လိုဇန်ရတော့မှရစရာအကြောင်းမရှိဘူးဝိပဿနာဉာဏ်တွေဖြစ်မယ်အထုတ်ရင်ဖြစ်ရမယ်ယုံကြည်ချက်ရှိမှအထုတ်တယ်အထုတ်မှဝိပဿနာဉာဏ်ဖြစ်တယ်ယုံကြည်မှုပေါ့နော်ဒါတွေရေးချက်ဒါကြောင့်ယုံကြည်မှုအခြေခံပြီးတော့ဆိုဆုံးကဒါနသီလစာရကုသိုလ်တရားတွေဖြစ်နိုင်တယ်သီလတုဒ္ဒစာကပညာဒါတွေအကြောင်းပြုပြီးတော့ကုသိုလ်တရားတွေဖြစ်နိုင်တယ် ဒီလိုမှတ်ထားမယ်နော်အောက်ကိုသွားမယ်နောက်တစ်ခုကြာဒီမှာကြည့်လိုက်ဒီဟာလေးပြကုသိုလ်ပြုရင်းနဲ့ပဲတကအကုသိုလ်ဖြစ်သွားဒါလည်းကြောက်စရာကောင်းတယ်ဒါသတိထားအဲ့တော့ဒီမှာမှတ်ထားဖို့ရကဒီလိုဖြစ်တဲ့နေရာမှာဟိုတဝိထိတွင်းကို ဆိုလိုတာမဟုတ်ဘူးနော်ဝိထိပေါင်းများစွာချပြီးမှနော်ဝိထိတွေအများကြီးချဥပမာဆိုပါတော့တရားတရားငယ်ငယ်တုန်းကကုသိုလ်ကောင်းမှုစိတ် ဟိုစိတ်ကူးနေတာမအောင်မြင်ခဲ့ဘူးကိုယ်တဏ္ဍာမှာဒီလောက်လူနိုင်ဟိုရလည်းမရှိဘူးပေါ့ငငယ်တော့လူခဲ့တော့နောက်လူဖို့စိတ်ပဲကြီးမှဟိုလောကနေပါရလာကလူပြက်တာမျိုးပေါ့မငငယ်တော့အကြောင်းဆောက်လူချင်းနေကိုယ်မှလည်းငွေအားလည်းမတတ်တာအဲ့ဒီစိတ်ကူးတာကြာလာပြီလေတကယ်ကောင်းတယ်ပေါ်တာနောက်မှအဲ့လိုမျိုးပေါ့အကြာကြီးဝီထီပေါင်းများစွာချပြီးမှနော် ဟိုမှာအသက်20လောက်ကလူကျင်တာ40လောက်မှလူပြစ်တယ်အသက်40လောက်ကစိတ်ကူးတယ်ငငယ်မှာတရားထုတ်ဖို့စိတ်ကူးတယ်အမထုတ်ဖြစ်ဘူးကြီးမှအထုတ်ဖြစ်တယ်စာရည်လို့အဲတချို့ဟိုသေဂာနိကမှာလူပြစ်တာလို့တံပြစ်တာဒါအများကြီးပေါ့လေအကြောင်းနဲ့တခြားပစ္စည်းတွေじゃဒီအကြောင်းနဲ့ကြိုးကမဝေးဘူးအနန္တပစ္စည်းတို့ကတ်နေတာအကြောင်းညာကြိုးဖြစ်တယ်ဒါဆိုပြည့်စကတ်နေသူတို့ကပြည့်ဒါကြတော့အကြောင်းနဲ့ကြိုးကဝေးကြီးပဲ ချပြီးမှဖြစ်တယ်ဆိုဒါလေးကိုနားလည်ထားဘူးအဲ့ဒါပကတုပနေတဲ့အပစ္စည်းပဲနောက်ကုသိုလ်အကြောင်းပြုပြီးတော့အကုသိုလ်ဖြစ်တယ်ဒါလည်းသိထားဖို့လိုတာပေါ့နော်အရာရာတော့မဖြစ်ဘူးနော်နန္ဒရာပစ္စည်းနေတာမဖြစ်ဘူးအာရမရူပနေတရားရူပကရူပနေတရားတွေနေနေဖြစ်တယ်အနန္တရပစ္စည်းကြည့်ရင်ဘယ်တော့မှကုသိုလ်နောက်မှာ အကုသို့ဖြစ်ရောထုံးစံဖြစ်ဝိထိတဝိထိတွင်ကိုဆိုလိုပါနော်နောက်ဝိထိချပြီးတော့အဲ့ဒါမျိုးဖြစ်ရောထုံးစံရှိတယ်တဝိထိတွင်မှာနာရပစ္စည်းကကုသိုလ်ဖြစ်နေအကုသိုလ်မဖြစ်ဘူးအကုသိုလ်ဖြစ်နေကုသိုလ်မဖြစ်ဘူးအဲကြောင့်ကိသင်စီလို့ဘုရားဟောတာဒါလေးမှတ်တော့အဲတော့ကြည့်လိုက်မယ်ကုသိုလ်အကြောင်းပြုပြီးတော့အကုသိုလ်ဖြစ်တယ်ကိုကတရားတရားကိုအကြောင်းပြုပြီးတော့အလုံးဒါနပြုတော့ ဒါနအဲ့တော့သရတရားအကြောင်းပြီးဒါနပြီးတော့သရတရားကိုအကြောင်းပြုတယ်ဆိုတဲ့နေရာမှာသရတရားဆိုတာကတော့မာကုသိုလ်စိတ်တို့ပါနော်နောက်ကြသူကဘာဖြစ်လဲဆိုအာငါကငါဖို့လုံနိုင်တာကြည်သန်းသူကြတော့သူများနဲ့ရှင်ရှင်ပြိုင်းလာတော့ပေါ့ငါဖို့ဒီလိုကုသိုလ်ကောင်းမှုလုပ်တာသူတို့ဘလောက်ချမ်းသာဘယ်လုံနိုင်မလဲဒါသရတရားအကြောင်းပြုမာနတယ်နော်အဲ့ဒီလို မဟာရဒီလိုကုသိုလ်မျိုးလုပ်နိုင်တယ်အစရမာနဖြစ်တာငါငါတို့ခိုင်းရတာသီလတွေပြည့်စုံတယ်ဒါမျိုးတွေပေါ့အဲ့ဒါတော်တော်ကြောက်စရာကောင်းတယ်သီလသီလကိုအကြောင်းပြုပြီးတော့လည်းမာနတွေဝင်တတ်တယ်နော်သီလကတော့ကုသိုလ်ပဲနောက်ကမာနတွေပဲငါငါတို့ခိုင်းရသီလပြည့်စုံတယ်အာငါတို့မှသီလရှိတယ်ဒါမျိုးတွေပေါ့မာနတွေဝင်အဲ့ဒါကုသိုလ်လိုရင်အကုသိုလ်ဖြစ်တာပဲနော် အဲ့ဒါကိုလည်းတတိထားတယ်ဂိုင်းဆွဲခဏဆွဲတယ်ဟောငါတို့ဂိုင်းကမှာပိုတိလပြည့်စုံတယ်ဒါမျိုးတွေပေါ့ဘုံရောလူရောသွားပြီးတော့အဲ့ဒါမျိုးသွားပြီးမာနတွေဝင်ရင်တော့ကုသိုလ်ကြောင့်မအကုသိုလ်ဖြစ်တာပဲဒါတတိထားစရာအများကြီးနော်ဟောဒုတ္တစာတက်လာပြီဆိုမာနတွေဝင်လာဘုန်းကြီးတို့ဘုန်းကြီးတွေဆိုစာသင်နေဆိုတာကပါလေတရားတွေကျင့်ဖို့ကြံဖို့ပဲ တရားတော်ကျင့်ဖို့ကြောင့်မဟုတ်ပဲနဲ့အဲမာနတွေဝင်ဟိုလိုထင်သေးဒီလိုထင်သေးဟိုလိုပေါက်ကဒီလိုပေါက်ကကုသိုလ်လိုရင်အကုသိုလ်ဖြစ်သွားတယ်ပဲကိုသင်ထားတဲ့စာပေတွေကြောင်းပြုပြီးတော့သုဒ္ဓမယဉာဏ်ပညာဖြစ်အောင်သင်ထားတာဒါကုသိုလ်ဖြစ်ဒါအကြောင်းပြုပြီးဟိုလိုပေါက်ကဒီလိုပေါက်ကဟိုလိုဝေဘာဒီလိုဝေဘာအကုသိုလ်တွေဖြစ်တာပဲဒါသုဒ္ဓမယဉာဏ်ပညာကိုကြောင်းပြုပြီးတော့နောက်ကအကုသိုလ်တွေဖြစ်တာပဲ။ စာကဆုံးရလှူဒန်းမှုကြည့်ပြီးတော့ဟုတ်လားရှင်းပြမှုတွေသူကသူက10လူငါ20လူပြမယ်ဒါမျိုးတွေပေါ့သူတွေတာအောင်ကြောအောင်လုပ်ပြတာမျိုးသူကဘုရားစီရီတဲငါလည်းဘုရားစီရီသူကကြောင်းငါလည်းလူပြမယ်သူတွေကြည်အောင်လူပြမယ်အစာရလို့အဲ့လိုရှင်းပြမှုတွေပေါ့တခါတရားတရားက တရားတရားကိုအကြောင်းပြုကုသိုလ်လုပ်တဲ့ခါမှာပညာမပိုင် မှားသွားနိုင်နော်ပညာမပါတဲ့ခါကျအလွဲမှားတွေသွားယုံကြည်မိတတ်ဟိုတန်ခါဟိုဘောဝမြင်ကိုယ်ွယ်မှာပဲဒီမျိုးတွေဖြစ်သွားတယ်ဘောဝမြင်နဲ့ကိုယ်ွယ်လို့မရဘူးလေကိုယ်ွယ်ကနောက်ကကိုယ်ွယ်မှုတွေမှားသွားပြီအကုသိုလ်ဖြစ်တရားတရားယုံကြည်မှုပါလို့ကုသိုလ်ပဲပညာထိမ့်သိမ့်မပိုင်ယူဆတွေမှားသွားတယ်နော် ဥမာဆိုတော့ဒါနနဲ့လည်းနိဗ္ဗာန်ရဒါနကနိဗ္ဗာန်ရောက်နိုင်တယ်ဒီပြတရားတွေနိဗ္ဗာန်မရောက်နိုင်ဘူးဒီလိုယူဆတွေမှားသွားနိုင်တယ်အများကြီးပါပဲယူဆတွေမှားသွားတာပညာမပိုင်ဒီယူဆတွေလွဲမှားသွားအာဒီဆရာနဲ့ဒီဆရာတရားအထုံးမှာတရားရနိုင်တယ်ညာနဲ့ဆရာတွေကဟုတ်လားအထုံးရင်တော့မရနိုင်ဘူးယုံကြည်မှုကသူ့ပေါ်မှာလွန်ကဲသွားပညာမပါတဲ့ယုံကြည်မှုတွေဖြစ်သွား အဲ့ဒါဒိဋ္ဌိပဲသရတရားအကြောင်းပြုပြီးဒိဋ္ဌိဖြစ်နိုင်တယ်သီလကိုအကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်နိုင်တယ်နော်ဟိုငါတို့ဖွဲ့ရတာသီလပြည့်စုံတာငါတို့အယူဆပဲမှန်တယ်ဉာဏ်နဲ့ယူဆတွေမှန်တယ်ဒီပုဂ္ဂိုလ်တွေသီလမပြည့်စုံဘူးသီလမပြည့်စုံတဲ့ပုဂ္ဂိုလ်တို့ကပေါင်းဖက်ဆရာမလုပ်ဘူးအစားမှားနေတဲ့ပုဂ္ဂိုလ်ကတော့ဒါတော့ပေါင်းပဲမပေါက်ပဲဒါပြဿနာမရှိပါဘူးကိုယ်အမြင်ကိုယ်အထင်နဲ့ပြောတာတွေရှိတယ် တဘက်ကသူကနေသူသီလတွေပြည့်စုံနေတာကြီးသီလပြည့်စုံတာကြီးကိုသွားပြီးတော့ကိုယ်ကယူဆမှပြီးပြောတာဆိုတာမျိုးအဲ့ဒါမျိုးအဲတုဒ္ဓမယညာကအကြောင်းပြုပြီးမကျင့်ရင်လည်းယူဆတွေးခေါ်ရမှားသွားတယ်ဒါကတော့ကုသိုလ်ကြောင့်ပြပြအကုသိုလ်ဖြစ်သွားတာဒါကြောင့်မို့ဒီတရားတွေဟာလေးလာလဲလေးလာဘုန်းကြီးတို့ဆိုရင်ဟောလဲဟောဟောတဲ့အတိုင်းလဲကျင့်ဖို့လိုတယ်မကျင့်ဘဲနဲ့ ဒီတဲ့အတွေးခေါ်တက်တက်နဲ့ယူဆတွေလွဲသွားတယ်တွေးနေုံနဲ့ဘုန်းကြီးတို့ဒီဇံပညာတွေဝိပဿနာဉာဏ်ပညာတွေမဲ့ပညာတွေကမရဘူးကြင်ကြအထုံမှသာရပါတယ်အဲတွေးပြီးယူဆပြီးတော့ရတယ်ဆိုရင်အဲအဲ့ဒါလွဲသွားပြီပေါ့ဗျာအယူဆလွဲသွားပြီဒိဋ္ဌိပြတ်သွားနော်တချို့ကကိုယ်ကလည်းတရားတွေဘာတွေအထုံလွယ်လွယ်ကတက်ရချင်တော့ ရခြင်းတော့အလိုယူဆတယ်။ဟောဒီတရားတို့လားတရားမြန်မြန်ရလွယ်တယ်ဒါမျိုးတွေတကယ်တမ်းကျတော့လေရတာမဟုတ်ပါဘူး။အဲဒါစာကဆွန့်လွတ်မှုဆွန့်ကျဲမှုအကြောင်းပြုပြီးတော့လေယူဆတွေလွဲသွားနိုင်တယ်။ပညာသိဉာဏ်ပညာကိုအကြောင်းပြုပြီးတော့လေယူဆတွေလွဲသွားနိုင်တယ်။အများကြီးပေါ့ဗျာ။အဲတော့တတ္တသီလသုဒ္ဓစာကပညာဆိုဒါတွေကတော့ သရပြဋ္ဌာန်းတဲ့ခုမာကုသိုလ်စေတုပါသီလပြဋ္ဌာန်းမာကုသိုလ်သုဒ္ဓပြဋ္ဌာန်းတဲ့မာကုသိုလ်စာတကပြဋ္ဌာန်းမာကုသိုလ်ပညာပြမာကုသိုလ်ဒါကုသိုလ်ပါပဲဒါပေမဲ့လို့ဒီဟာတွေအကြောင်းပြပြီးနောက်ကမာနတွေဝင်သွားမယ်ဒိဋ္ဌိတွေဖြစ်သွားမယ်ဒါအကုသိုလ်ဖြစ်သွားတယ်ဒီလိုမှတ်ထားမယ်နော်အများရဲ့တကားဘာတွေဖြစ်လဲဆိုတရားတရားအကြောင်းပြုပြီးတော့ရာဂဖြစ်တယ်နော် တရားတရားအကြောင်းပြလှူတယ်ပေါ့ဗျာလှူပေမဲ့လို့သူကတကုတရားမျောလိမ့်ပြီးလှူတာဘူးဒါကိုလှူလိုက်ရင်ဟုတ်လားစီဝါချမ်းသာမယ်ဓာတုကြီးကြီးရမယ်ဒါမျိုးတွေပေါ့ဗျာအဲ့လိုမျိုးတွေတောင်းတပြီးအဲ့လိုမျိုးတွေသွားပြီးလူຢာကနော်တရားတရားအကြောင်းပြီးနောက်ကຢာကဖြစ်တာပဲအများကြီးပဲနော်တော်တော်တော့ဟိုဒုက္ခဖြစ်စရာတွေအများကြီးပဲ ရာတရားအကြောင်းပြုပြီးတော့ဒေါသလည်းဖြစ်နိုင်တာပဲနော်လူရင်တိုင်းနဲ့ပဲမကြည်မနာချက်တရားဖြစ်လာရင်ဒေါသဖြစ်သွားပြန်သရတရားအကြောင်းပြုပြီးလူတာပဲနော်လူပြီးမြဲတော့ဒေါသဖြစ်တာလို့ဒီဟာလူချင်းကြောင့်တကုတရားမြော့တာလို့အများကြီးပဲအဲတော့ရာဂဒေါသဖြစ်ပြီးဆိုမောဟလည်းပါတာပေါ့ဗျပတ္ထနာတောင့်တတာတောင့်တတာဆိုဘာပြေရပါလို့ညာပြေရလို့နော်ကို တခုတည်းမျောလင့်တောင်းတပြီးတော့လူရာဒါနာမျိုးနော်ပထနာတို့ယာကားတို့ခတ်ဆင်နေတယ်ဒီမှာတော့သီတဟောတာလို့သီတပြောရတော့အဲတော့ခြုံပြောရင်သတ္တသီလသုဒ္ဓဆာကပညာတွေချောင်းမမာနတွေဒိဋ္ဌိတွေဖြစ်မယ်ဆိုအကြောင်းပြပြီးမာနတွေဒိဋ္ဌိတွေဖြစ်မယ်ဆိုရင်အကုသို့ဖြစ်သွားတယ် ဘုသူဒ္ဓအနေနဲ့ပြောရရင်ပေါ့လေဘုန်းကြီးတို့စာပေပညာတတ်တဲ့ပုဂ္ဂိုလ်တွေဟာငါပဲဘုသူဒ္ဓရှိတယ်ငါပဲသိပညာတတ်ပညာရှိတယ်ဒီပြင်လူတွေငါတို့မတတ်ပါဘူးငါတို့မသိပါဘူးဒါမာနဝေနာပဲနော်အဲ့လိုမျိုးအာဘုသူဒ္ဓပညာများတဲ့ခါကျမကျင့်တော့ဟိုတွေးတီးတွေးနော်ဘုရားတရားတော်တွေသူအယူဆနဲ့အတွေးခေါ်နဲ့ကန့်ရင်လက်ခံနဲ့အတွေးခေါ်နဲ့မကန့်ရင်ပယ်ပြစ်လိုက်တာအဲ့ကြဒိဋ္ဌိဖြစ်သွားဗျာအဲ့လိုမျိုးတွေ အာပညာအကြောင်းမြင်ငါငါသာပညာတတ်တယ်ငါသာပညာရှိတယ်ကိုယ့်အကူပညာမိပြီပြီမာနဖြစ်တာတွေးခေါ်ယူဆတွေမှားတာဒါမျိုးတွေဖြစ်တော့ဘူးအဲကြောင့်ကုသိုလ်နဲ့အကုသိုလ်အများကြီးဖြစ်နိုင်တယ်အဲဒီမှာဒီမှာနောက်ကဘာတွေဖြစ်နိုင်သေးလဲဆိုဒီနောက်ကတတ္တာသီလတုဒ္ဒဆာကပညာရရာဂဒေါသမောဟပတ္ထနာဖြစ်ကို ပြုလုပ်ထားတဲ့ဒါနာလေးတွေကိုကြည်ပြီးတော့ဒါလေးကိုตาရနေတာလောဘပဲနော်ဒီตาရနှစ်သက်သဘောကြနေအဲ့ဒါဆိုရင်တော့ဒါနာကိုဒီတရားတရားကြောင့်ပြီးကုသိုလ်ကောင်းမှုလုပ်တယ်ဒီဒါနာကိုဒီသီလကိုဟုတ်လားကိုယ်သီလလေးကိုကြည်ပြီးตาရနှစ်သက်သဘောကြနေဒါလည်းပဲအကုသိုလ်ဖြစ်သွားတာပဲဒီပညာဝရမှာအများကြီးပဲဘုရားအဲ့ဒီလိုဟောသွားတယ် ဒါပေမဲ့လို့မှတ်ထားဖို့ရကဒီတတ္တသူရတတ္တတိရသူရစာကပညာတွေကြောင့်မို့အကုသို့ဖြစ်တဲ့နေရာမှာတော့ဒီတဝီထီတွင်းတော့မဖြစ်ဘူးအနန္တရတတ္တိအနေနဲ့တော့နန္ဒရူပနေတ္တတတ္တိအနေနဲ့မဖြစ်ဘူးအာရမရူပနေတ္တဟိုတစ်ချိန်တကောင်ကဒီလိုစဉ်းစားလုပ်ခဲ့တယ်နောက်မှဒီလို မာနတွေဝင်လာတယ်တဝီထီတွေခြားပြီးဖြစ်မယ်ဝီထီတွေခြားပြီးပြင်မဲ့ချိန်ကာလခြားပြီးပဲဖြစ်တယ် လှူဒန်းပြီးတော့လေလှူတဲ့တန်းတဲ့ချိန်ကတစ်ချိန်လေနောက်မှမာနာတွေဝင်လာတယ်မောက်မှတွေးခေါ်တွေယူဆတွေဝင်လာတယ်ဟုတ်လှူဒန်းပြန်နောက်ပိုင်းသူကမဖြစ်လိုက်တကူတရားမျောလင်းနေလှူခြင်းနေဒေါသဖြစ်တယ်အခြေမနတ်တာတွေပြန်ဖြစ်တော့ဒါမျိုးတွေကိုဆိုဒါကြောင့်ကိုဒါကြတော့ကုသိုလ်တရားကိုအကြောင်းပြုပြီးတော့အကုသိုလ်တရားတွေဖြစ်နိုင်တယ်ကုသိုလ်တရားဆိုတာကဘာလဲတတ္တာသီလသုဒ္ဒဆာကပညာဒီတရားတွေ ဒါတရားတွေကိုတရားကိုကောက်ဒီတရားတွေကိုတရားကိုကောက်ချက်ကြရင်ပါလေဒီတရားတွေပြထမ်းနေမှာကုသိုလ်စိတ်တို့ပါတရားရှိတယ်ဒါကုသိုလ်ပဲသီလစောင့်တည်သီလရှိတယ်ကုသိုလ်ပဲသုဒ္ဓမြရှိတယ်ကုသိုလ်ပဲသာဂမဆုံကျမှုရူတမှုဒါကုသိုလ်ပဲစိန်တမရလို့ပညာလို့ဒါတွေရှိနေကုသိုလ်ဒီကုသိုလ်တွေအကြောင်းပြပြီးနောက်တာပါဖြစ်လာတယ်ကိုယ်ကမာနတွေဝင်လာမယ် အယူဆတွေမှားလာမယ်ဒါမျိုးတွေဒီတရတိလာတုဒ္ဒစာကအကြောင်းပြုပြီးတော့ဘုန်းကြီးတို့ဗာပြလိုက်ဒီပေါ်မှာရာဂတာယာနှစ်သက်မှုသဘောကြောင့်မှုတွေဖြစ်တယ်ဟိုကာရတိလာလုံးနဲ့ခြားပုဂ္ဂိုလ်တိလာမလုံးဒါကိုတိလာကိုသဘောကျနေတော့ဘာသာပညာတတ်တယ်ခြားပုဂ္ဂိုလ်ပညာမတတ်ပါဘူးငါမို့လုံနိုင်တာသူတို့ဆိုမလုံနိုင်ဘူးအာကိုယ့်ကိုယ်တာယာကျင့်နိုင်နေတာဒါမျိုးတွေဒါကြတော့ဗာလေဆိုကုသိုလ် အကြောင်းပြုပြီးတော့အကုသိုလ်တရားဖြစ်တယ်လို့မှတ်ထားမယ်နော်နောက်ဆရာတကွက်ကြည့်မယ်နောက်တစ်ခုကတော့ဗာလဲပုရိမာဒါလေးတွေလည်းလွယ်လွယ်ကူကူပါပဲဒါအနန္တပစ္စည်းနဲ့ခတ်ဆင်နေပုရိမာပုရိမာ ကုသလဓမ္မပစ္စည်းမနံပစ္စည်းမကုသလဓမ္မနံဥပနေတပစ္စည်းအနန္တနဲ့တူတူပဲဒီဟာလေးပဲကွဲသွားမယ်ပုရိမာပုရိမာကုသလဓမ္မပစ္စည်းမနံပစ္စည်းမနံအာကုသလနံဓမ္မနံကေတင်စီဝနေတပစ္စည်းနာပစ္စည်း အနန္တပစ္စယတတ္တိအနေနဲ့တော့ဒါကကုသိုလ်ကြောင့်ကုသိုလ်ကြောင့်ပြီးအကုသိုလ်မဖြစ်နိုင်ဘူးအာရမရူပနေတယအာယုံပြုတဲ့အနေနဲ့ဒီအာယုံပေါ့သူအာယုံပြုနေနောက်အာယုံတကူပြောင်းသွားရင်ဒါကုသိုလ်ဖြစ်နိုင်ကုသိုလ်နဲ့အကုသိုလ်ဖြစ်သွားတယ်နော်ဒီအာယုံတကူထဲမှာတော့ဝီတိတခုထဲမှာတော့ကုသိုလ်ဆိုကုသိုလ်ပဲဖြစ်မယ်အကုသိုလ်ဆိုအကုသိုလ်ပဲဖြစ်မယ်ဒါမျိုးမှတ်တာဒါကြောင့်မို့အနန္တရတတ္တိနေနဲ့တော့မဖြစ်နိုင်ဘူး အာရဏုပနေတယအာရမဏုပနေတယဥပကတုပနေတယအနေနဲ့ဖြစ်နိုင်တဲ့အတွက်ကေသင်စီလို့ဒီလိုဟောပါတယ်နောက်တစ်ခုကြည့်မယ်နောက်တစ်ခုကကြတော့ပါလေပုရိမပုရိမကုသလဓမ္မပစ္စည်းမာနပြိမာနဗျာကရဏဓမ္မနာဥပနေတယပစ္စည်းနာပစ္စည်းယောကုသိုလ်တရားဝဲကြောင်းပြီးနောက်ကဗျာကရတရားဖြစ်တယ်ဗျာကရတရားဆိုတာနည်းနည်းမှတ်ထားမယ်ဗျာကရတရားဆိုတာဘာလဲဆိုတော့ ဝိဘတ်တွေကရိယာတွေယုတ်တရားတွေနိဗ္ဗာန်နိဗ္ဗာန်တော့ဒီနေရာတော့မဆိုင်ဘူးပေါ့ဝိဘတ်စိတ်တွေကရိယာစိတ်တွေယုတ်တရားတွေဒါဖြာကတလို့မှတ်တယ်အဲ့တော့ကုသိုလ်လုပ်ရင်ကနေဖြာကတဖြစ်တယ်ကုသိုလ်ဆိုခုနပြောခဲ့ပြီးဒီမှာဒါနတတ္တာသီလသုဒ္ဓဆာကပညာဒီတရားတွေဒီတရားတွေကကုသဏံဖြစ်တာကုသိုလ်စိတ်ဒုက္ခတွေပဲမာကုသိုလ်စိတ်ဒုက္ခတွေပဲ တရားတရားအကြောင်းပြုပြီးတော့ဘာလို့လူရတန်းနေဆိုဘာလို့ဒီပစ္စည်းရှာဖွေရတာပဲရှာဖွေရတော့ကိုပူပါမယ်ကိုပူပါမှုတွေဟာကာယကဒုက္ခပေါ့ရုပ်တရားတွေပူပါနေရှာဖွေမှုအရင်ကရည်တဲ့ဆင်းရဲရှာရဖွေရပဲဆင်းရဲတာပဲခါဒီလေးရှားဖွေနေတရားတရားတွေနဲ့ရှားဖွေနေဟုတ်လားကိုယ်ကပစ္စည်းပစ္စည်းလေးရလာကိုယ်ကချမ်းသာလားကာယကသူပောင်း ဟိုပင်ဘာမှခက်ခဲရှားတယ်ကကာယကဒုက္ခတွေလည်းတွေ့တာပဲကာယကဒုက္ခတို့ကာယကဒုက္ခခန္ဓာကိုယ်ရဲ့ဆင်းရဲတို့ခန္ဓာကိုယ်ရဲ့ချမ်းသာတို့ဆိုတာဒါရုပ်တရားတွေပဲလေဒါကြောင့်အဲ့ဒါဖြာကရတရားလို့ခေါ်တယ်ဒါတရားအကြောင်းပြုပြီးကိုယ်ပူပန္နာတို့ကုသိုလ်ကောင်းမှုလုပ်လို့ရှားရှားသီလဆောက်တည်လို့ရှားရှားကိုယ်တွေပူပန်နေပူပန်မှုတွေရှိတော့ဆာလောင်မှုတွေမွတ်သိမ်းမှုတွေဖြစ်လာကိုယ်ကပူလောင်မှုတွေဖြစ်တော့ဒါမျိုးဆိုလို့ လူကျင်တန်းကျင်လို့ရှာတဲ့အခါမှာအဲဒီမှာဆင်းရဲဒုက္ခမျိုးစုံကြုံတော့ကိုဆင်းရဲမျိုးစုံကြုံအဲ့ဒါတွေကတရားတရားအကြောင်းပြုဖြစ်လာတဲ့ပြာကရာတရားတွေပဲအဲကြောင့်ပုရိမာပုရိမာကုသလာဓမ္မတရားတရားကုသတရားပဲနောက်ကပုပ္ပဗန္နာတို့ပစ္စည်းပစ္စည်းတွေလူတော်မှုရှာဖွေတဲ့ကကိုဆင်းရဲတာတို့ဒါတွေကတော့ပြာကရာတရားတွေပဲဆိုဒီလိုပြောပါ သီလကိုအကြောင်းပြုပြီးဒီလိုပါသုတစာကပြင်ဒါတွေအကြောင်းပြုပြီးတော့နော်ကိုကိုပါမှုတွေဖြစ်တာသီလစောင့်တည်ခြင်းကလည်းတကယ်ချက်ချင်းစောင့်တည်လို့မရဘူးလေစောင့်တည်နိုင်အောင်အကုန်မှအကုန်လုံးပြည့်စုံမှစောင့်နေပြည့်စုံမှစောင့်နေပြည့်စုံ ရှားဖွေရတာပဲဟောသီလစောင့်တည်ဖို့အတွက်ကိုပြည့်စုံရှားတယ်ရှားတဲ့ကဒီပင်မမှုတွေဖြစ်တော့သီလကိုအကြောင်းပြုပြီးတော့နောက်ကဖြစ်ဒီခွန်ကြီးတို့ သုဒ္ဓမယဉာဏ်ပညာပေါ့နော်သုဒ္ဓမယဉာဏ်ပညာအကြောင်းပြုပြီးအခုဆိုရင်တရားတွေသင်ကြားတယ်တရားတွေလေ့လာကြတယ်လေ့လာကြခန္ဓာကိုယ်ပင်မမှုဒုက္ခဒုက္ခကြုံတာပေါ့ဗျာကျမ်းမာကြီးမကောင်းလားပို့ဆိုသေးတာဟုတ်လားတရားတွေနားတယ်လေ့လာတယ်ဒါတော့သုဒ္ဓမယဉာဏ်ပညာစေတမယဉာဏ်ပညာတွေဖြစ်မှာခန္ဓာကိုယ်ပင်မနာတွေဆင်းရဲတာတွေဒါတွေဖြစ်လာရင်အပြာကရာတရားတွေပဲ ဒီတရားတရားတွေအကြောင်းပြုပြီးတော့ဘုန်းကြီးတို့ဝိဘက်ဖလားသမပကရိယာသမပဆိုအများကြီးပြောသွားတယ်။ဒါတရားတွေအကြောင်းပြုပြီးတော့တရားတွေအထုတ်လိုက်တယ်။အထုတ်လိုက်တော့မညာဘုံညာတကဘုံညာရတာဖလားသမပပဲ။အဲဒါတရားတွေအကြောင်းပြုပြီးတော့ခုနဒီအကျိုးတရားတွေကုသိုလ်တွေကုသိုလ်အကျိုးရတာဒါမျိုး။မဲကနေဖလားသမဒီ သမပတ်တွေမှာလည်းယဟနာများကြတော့သူကကရိယာသမပတ်ဖြစ်သွားတော့သူကတော့ကုသိုလ်ဒီသမပတ်တွေမှာလည်းဖလားသမပတ်ကရိယာသမပတ်ဒီလိုသုံးတာယဟနာများဝင်ကြီးပဲပါပြောချင်တာတော့သရတိတသုဒ္ဓစာကပညာအကြောင်းပြုပြီးပြုလုပ်တဲ့ဟာတွေကဒါအဲ့ဒီစိတ်တို့ပါတယ်ကုသိုလ်စိတ်တို့ပါတယ်ဒါတွေအကြောင်းပြုပြီးဘုန်းကြီးတို့ဘာကုသိုလ်ပဲလို့လို့ခန္ဓာကိုယ်ပင်ပန်းတာ ဆင်းရဲတာဒါတွေကြုံတာအဲ့ဒီကြုံကြုံနေမှုဟာဒါသာဝေဒတရားတရားတွေအထုတ်လိုက်တယ်သောတာပတိမေရတယ်နောက်ကဖိုတွေရလာပြီဖိုတွေဝင်စားနေဖလားသမပါမို့အဲ့ဒါတွေကတော့ဒါဘုန်းကြီးတို့မြင်သာတာကိုပြောကြတော့ကုသိုလ်အကြောင်းပြုပြီးဖြာတာတရားတွေဖြစ်တယ်ဒီလိုမှတ်တယ်ဒါပါဠိလေးမှတ်ထားဖို့ပေါ့လွယ်လွယ်ကူကအနန္တပစ္စည်းလေးနည်းနည်းလေးပဲချိန် ပုရိနည်းနည်းလေးပဲပြောင်းလဲမှုရှိတယ်ဒီလေကောင်းတရားတော့ပုရိမာပုရိမာ ကုသလဓမ္မပစ္စည်းမာနပစ္စည်းမာနကုသလဓမ္မနာဥပနိတပစ္စည်းနာပစ္စည်းကိုအတူတူပဲနော်ဒီကုသိုလ်အကြောင်းပြကုသိုလ်ဖြစ်တဲ့အာကြီးတဲ့အကြောင်းကိုပြောတာတာမန်အကြောင်းအရာမျိုးပြောလို့တာမဟုတ်ဘူးတာမန်အကြောင်းအာကြီးတဲ့မိယာမျိုးမှာကုသိုလ်အကြောင်းပြပြီးကုသိုလ်ဖြစ်တယ်ကုသိုလ်အကြောင်းပြပြီးအကုသိုလ်ဖြစ်တယ် အနန္တပစ္စည်းကို ဆိုလိုတာမဟုတ်အာရမဏပစ္စည်းတို့ပဂရုပနေတပစ္စည်းကို ဆိုလိုတယ်နန္ဒပစ္စည်းဆိုတဝိထီထဲမှာဖြစ်တာမျိုးကကျတော့ဒီနေရာမှာမဖြစ်နိုင်တဲ့အတွက်ဘုရားကေသင်စီလို့ဒီလိုဟောတာကေသင်စီနေရာနန္ဒပစ္စည်းနေနဲ့ကျေစုမပြုတ်ဘူးအာရမရူပနေတပစ္စည်းအာကောင်းတဲ့အာရမဏပစ္စည်းတို့အာကောင်းတဲ့ပဂရုပပဂရိအနေနဲ့အာကောင်းတဲ့ပဂရုပနေတခါမျိုးပေါ့ကုသိုလ်လို့ရင်းနဲ့ အကုသိုလ်ဖြစ်တတ်တယ်ဒါလေးသတိထားပါမယ်ခါတလေဟုတ်လားကုသိုလ်လိုရင်းအကုသိုလ်တွေလူတွေဖြစ်နေလိုက်ကြတာဒါမျိုးပေါ့ဘုရားကြီးဘုရားလူကြီးလို့တော့အကုသိုလ်ဖြစ်ပါတယ်ဒါမျိုးတွေပြောကြတယ်ရှောက်ပြောတော့ဒီကတော့ကုသိုလ်ကောင်းမှုလုပ်ရင်လည်းအကုသိုလ်ဖြစ်တာတွေပြောတာပါပဲဒါတွေလည်းဖြစ်တတ်တဲ့သဘာဝတွေရှိတာအဲတော့ဘုန်းကြီးတို့တရားလေးတွေကြည်ပြီးတော့ကုသိုလ်လုပ်ရင်လည်း အကုသိုလ်မဖြစ်အောင်တော့တတိထားနော်ဒီသုံးချက်ထဲမှာခုနဒုတိယဇာပဲဒီဇာရဲ့ထက်ကဇာလေးကြည့်ဒါဒါဒါဒါမဖြစ်ဖို့ကြည့်ကုသိုလ်ဖြစ်ရင်လည်းဒီမာနတွေမဝင်ဖို့နော်အယူဆတွေမလွဲမဖို့ပုရိမာပုရိမာအာကုသလာဓမ္မပစ္စည်းမာနပစ္စည်းအာကုသလာကေတင်စီဥပနိတယပစ္စည်းနာပစ္စည်းကောတရားတရားအကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုလုပ်တယ် အဲတကုတရားမျောလင်းပြီးလှုပ်ထားမျိုးပတ္ထနာနော်ဟောကိုကဒီလှုပ်တဲ့ကုသိုလ်လေးမှာตาရနေမြနှစ်သက်နေတာမျိုးဒါမျိုးမဖြစ်အောင်ကြိုးစားနော်ဒါမျိုးနှစ်သက်လိုက်ရင်နော်ဟောငါမို့ဒါနာဒါတော့နိုင်တာဟောဒီဟာလေးပေါ့ကိုလှုပ်တဲ့လူလေးပေါ့ခြေနဲ့နှစ်သက်နေနော်ကိုလှုပ်တဲ့လူပေါ်မှာတခါတကြကုသိုလ်ကောင်းမှုလုပ်နေပြီပြဿနာမျိုးစုံတက်တော့ဒေါသတွေဖြစ်ဒါမျိုးတွေပေါ့နောက်မှပြန်စဉ်းစားတာကုသိုလ်လုပ်ခဲ့တာတော့ ဟုတ်လားတရားတရားချင်းကုသိုလ်ဒါတော့ကုသိုလ်ပါပဲနောက်မှဒေါသတွေဖြစ်ဒီပေါ်မှာကြောင်းပြပြီးတော့နှစ်သက်တာတို့တောင်းတတာတို့ဘာဖြစ်ချင်တာညာဖြစ်တာလောကကျိုးတွေတောင်းတတာဒါမျိုးတွေပေါ့အဲ့ဒါမျိုးတွေမဖြစ်အောင်ဘုန်းကြီးကသတိထားကုသိုလ်ကောင်းမှုလုပ်ရင်မာနတွေဝင်တာကုသိုလ်ကောင်းမှုတွေလုပ်ရင်လည်းအတွေးခေါ်ယူဆတွေလွဲသွားတာအမျိုးတွေပေါ့မကြင်မဲနဲ့ စာပေဘုဒ္ဓတက်တက်လောက်ဆိုရင်တော့ဒါတွေးခေါ်ယူဆတွေကမှားနိုင်တယ်နော်သုဒ္ဓမယညာစိတ်တမယညာပညာလောက်ဆိုရင်အယူဆတွေးခေါ်တွေကပြောင်းသွားနိုင်ဘုန်းကြီးတို့ရှေ့ရှေ့ကဆရာတော်ကြီးတွေကြည့်တဲ့အခါမှာအဲ့လိုမျိုးအများကြီးတွေ့ရချုပ်ပုဂ္ဂိုလ်တော်တော်တော်တယ်ဒါပေမဲ့ဒီဆရဏအားနေတဲ့အခါကျတော့ဘုရားတရားတော်တွေအကုန်ပယ်ချလိုက်တာသူညာနဲ့တိုက်ဆိုင်တာလက်ခံလိုက်တယ်သူညာနဲ့မတိုက်ဆိုင်တာကြောင့်ဘုရားတော်လက်ခံပယ်ချပြလိုက်တာ ဒါဒါမျိုးမိတ်ဒိဋ္ဌိဖြစ်သွားဒါလည်းတတိထားမယ်နော်အဲ့တော့တရားတရားလေးတက်တက်လောက်တင်ပညာမပါဘူးဆိုယူဆတွေးကိုမှနိုင်တယ်ဓမ္မတောင်တရားတရားကိုပညာနဲ့ချိန်ပြီးတော့ယုံကြည်ကြရင်တော့ကောင်းတာပေါ့အဲ့ဒါဆိုရင်တော့ဒီပိုင်းလေးကိုဘုန်းကြီးအဓိကပြောချင်တာနော်ကုသိုလ်လုပ်ရင်လည်းအကုသိုလ်မဖြစ်အောင်တတိထားဘယ်လိုလုပ်ရင်တော့တို့တွေကုသိုလ်လုပ်ရင်အကုသိုလ်ဖြစ်တတ်တယ် ခုဘုန်းကြီးဆိုတဲ့စာသင်ရင်းနဲ့အော်ငါသာတင်တတ်တယ်ငါသာတရားပြတတ်တယ်ဒီလိုမာနတွေဝင်တာ အကုသိုလ်ပဲကုသိုလ်လိုရင်အကုသိုလ်ဖြစ်တာဒီထဲမှာသင်ရင်သင်တဲ့ယူဆတွေးခေါ်တွေတိမ်ဆောင်မှားယွင်းသွားရင်ကိုယ်တွေလည်းမကောင်းကြားနာတဲ့ပုံကိုယ်တွေတွေ့လည်းမကောင်းတချို့ကအလွဲမှားတွေရှောက်ပြောတာမကျင့်တဲ့အခါကျအဲ့ဒါအဲ့ဒါကြောက်စရာကောင်းတာနော်အဲသူတို့သာဝေဘုဒ္ဓဘုဒ္ဓတာကနော် ။ဘာဖြစ်လဲသူကိုယ်တိုင်လည်းလွဲမားတွေယူဆတယ်။တခြားပုံကိုယ်တွေလည်းလွဲမားတွေယူဆအောင်ပြောပြလိုက်တာ။ညသောရာဒီလိုပုံကိုယ်တွေအပြောကောင်းတတ်တယ်အရေးကောင်းတတ်တယ်။စိတ်ဝင်စားရေးနိုင်တာပြောနိုင်တာအဟုတ်ထင်သွားတာ။တကယ်တကယ်ကျတော့စာပေမင်းကတခြားပြီးပြန်အများကြီးပဲ။အဲ့ဒါမျိုး။တကယ်တေချာစနစ်တကျလေးလာထားမှသာလည်းကောင်း။အဲ့ဒါယုံကြည်မှုကိုခုနကဘုန်းကြီးပြောချင်တာပါလေ။ပညာပါတဲ့ယုံကြည်မှုပဲထားပါ ပညာမပါဒီပုဂ္ဂိုလ်ကနာမည်ကြီးပဲဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်ပဲဆိုတဲ့ယုံကြည်မှုနဲ့သွားပြီးတော့လက်ခံပြီးရင်တော့ကအယူဆကိုကိုယ်တိုင်းလည်းသူ့ယူဆတွေတွေးခေါ်တွေဝင်သွားမယ်ကုသိုလ်လိုရင်အကုသိုလ်ဖြစ်သွားတယ်ဒါလေးတွေတတိယတတိထားစေခြင်းလို့ပေါ့ဒီပိုင်းဒီသုံးချက်လေးပဲဒီနေ့ပြောရစေဘုန်းကြီးတို့ထိုင်ဝမ်မှာလည်းသင်ကြားဖို့ဟောပြီးဟောဖို့ရှိတယ်ဒီနေ့ဟောပြောသင်ပြပေးတဲ့အတိုင်းတိုင်းနာကျင့်သုံးနိုင်ကြသဖြင့် မညာဖွညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြီးတဲ့ဆုနဲ့တပည့်တော်တို့အားလုံးပြည့်စုံရပါလို့ရှင်ဘုရားဆရာတော်ရှင်